မြတ်စွာဘုရားဂုဏ်တော်ကိုပါညင်းညွတ်ပါဖြင့်ဖြီးမွန်းပေါ်ဖြစ်တဲ့ဂုဏ်တော်တွေပဲဖြစ်ပြန်တယ်ရှိတာဂုဏ်တော်တွေအများကြီးပါပဲအဲမှမြတ်စွာဘုရားဘုရားဟောတဲ့ခါကာလကြလို့ရှိရင်ဘုရားဂုဏ်တော်တွေခေါ်ပြရင်ဂုဏ်တော်ကိုပါနဲ့အာဂတ်ရတဲ့ဂုဏ်တော်တွေပဲခေါ်ပြတာများပါတယ်အဲရခွန်ကြီးတွေကအာဂတ်ရတဲ့ဂုဏ်တော်တွေနဲ့ပဲရှိခိုးနေရအရဟံဂုဏ်တော်ဆိုဒီနေ့ကလည်းပြောပြီးပါအရဟံဆိုတာထိုက်တန်တယ်ဆိုအဓိပ္ပာယ်ရှိတယ် ထိုက်တယ်။ဘာထိုက်တာတော့ဆိုပူဇော်ခြင်းကလည်းထိုက်တယ်။ထိုပူဇော်တာကဒုက္ခခြင်းကလည်းထိုက်။ဘာလို့လဲထိုက်တာတော့ဆိုပူဇော်တဲ့ပုဂ္ဂိုလ်တွေလိုရှိတဲ့အကျိုးရကြမယ်လို့ဟုတ်ကဲ့ထင်ရတဲ့ဒီလောက်ကိုမာရိမေပညာကဝိမုတ်တိဝိမုတ်တိရဏကိုကျေးဇူးတော်နဲ့ကျေးဇူးတော်မူသောကြောင့်နာပြမှာတော်အပေါင်းတို့ပူဇော်ထုခန္ဓာမူရပြီတော့မြတ်စွာဘုရားပဲမြတ်စွာဘုရားမှာသီလသမာဓိပညာစရှိသောဂုဏ်တော်တွေပြင်းတာ ဝါဒနာနဲ့တကွကိုကျင့်တာပဲအဲဒီလိုဂုဏ်တော်တွေကျင့်တော့ကြဘုရားကိုလူတော်ပူဇော်တဲ့ပုဂ္ဂိုလ်တွေမှာမိမိတို့လွတ်ရှက်သောကောင်းကျိုးချမ်းသာတွေရရဲ့အဲဒီကောင်းကျိုးချမ်းသာတွေရတော့ကြပူဇော်တဲ့ပုဂ္ဂိုလ်တွေကလည်းပူဇော်ထိုက်တယ်မြတ်စွာဘုရားကလည်းပူဇော်ခံလိုက်တယ်မြတ်စွာဘုရားပူဇော်ခံလို့လားပူဇော်ရတာပူဇော်မခံနိုင်တဲ့နေရာပူဇော်ရအောင်တရားဖြစ်တော်မူပြီးတဲ့နောက်တရားမဟောပဲနဲ့ဇာတော်ပုဂ္ဂိုလ်တွေကလူသိလေးညပြအောင် ညွန်ကြားခြင်းဆုံးမခြင်းလည်းမရှိဘဲနဲ့နေမယ်ဆိုလို့ရှိရင်ဘတ်တော်တွေကမိမိတို့လိုရှိတဲ့ကျိုးတွေကိုမရနိုင်ဘူး။ဘုရားကတရားတွေဟောပူဇော်ပူဇော်ခြင်းတဲ့ပုဂ္ဂိုလ်တွေပူဇော်ခံပြီးတော့သွားလို့ဘုရားကိုပူဇော်တဲ့ပုဂ္ဂိုလ်တွေဟာလွန်ကဲထင်ရတဲ့ခုံတွေကိုရတယ်။အဲဒါကိုဘုန်းကြီးကတော့ခါရှိရှိပဲအာရုံပြုအောင်လွန်ကဲထင်ရသောသီလကိုသမာဓိကိုပညာကိုဝိမု ക്തി ကိုဝိမု ക്തി ရတနာကိုရည်စည်ရနဲ့ပြည့်စုံတော်မူသောကြောင့် လူနာပြမှာသရဝါပေါင်းတဲ့ကုသိုလ်ထိုးခန္ဓာမူလိုက်ပြည်တာမြတ်စွာဘုရားလို့အဲဒီကစပြီးအောင်ပြုပြီးတော့ဘုရားရှိခိုးရတူတူနဲ့ရှိခွန်းနဲ့အောင်ရတူတူအရဟံခုံတော်ဆိုတာကုသိုလ်ထိုးခန္ဓာမူလိုက်ပြီးဒီလိုတူတူပါပဲအဲဒါလည်းပဲကိရိတာအငြိကျေတော်မှာအင်းဝဲစင်ကြတော်မူသောကြောင့်ကုသိုလ်ထိုးခန္ဓာမူလိုက်ပြည်တာမြတ်စွာဘုရားဆိုတာတူတူပါပဲဘုရားကအောင်ပြုတဲ့ခါကျတော့တူတူလေးနဲ့အောင်ပြုနေတဲ့နေတိုင်းဘုရားမဂ္ဂိကုံနဲ့ဖြစ်နေတာပါပဲ။ အာဘုရားထုတ်ခံတော်မူတဲ့ပြည့်စုံသောဆရာဘုရားထုတ်ခံတော်မူတဲ့ပြည့်စုံသောဆရာပဲဇာကမဆိုပဲနဲ့စိတ်ထဲကအာရုံပြုနေတယ်ဘုရားနုဂတိဖြစ်နေတာပါကုသိုလ်ဘုရားကုံနဲ့အာရုံကုသိုလ်တွေကုသိုလ်အထူးတွေပါပဲအဲ့ဒါလေးဒီနေ့လည်းဆိုရဆိုပြီးပါကလည်းထားပြီးတော့ဆိုရအရဟံလောဘဒေါသမောဟအစရှိသော ကိလေသာညစ်ကြေးတို့မှာသင်ဝေစင်ကြယ်တော်မူသောကြောင့်လူနာမြမသတ္တဝါပေါင်းတို့၏ကုသိုလ်ထူသောဘာနာမူရစေသော သတ္တဝါပေါင်းတို့၏ပူဇော်အထူးကိုခန္ဓာမူလိုက်ပြီရောမြတ်စွာဘုရားဒီနေ့မှာကရဝါလေးမိမိတို့လိုရှိတဲ့အကျိုးရအောင်ပူဇော်တာဘုရားကိုပူဇော်တဲ့ဘုရားယူစေပြီးတယ်ဆိုတာကိုယ်လိုရှိတဲ့အကျိုးတွေရမယ်တဲ့ယုံကြည်ပြီးဒီကရပူဇော်ရအဲဒီလိုယုံကြည်တဲ့အတိုင်းပဲပူဇော်တဲ့ပုဂ္ဂိုလ်တွေမှာ ဘုရားပူဇော်တဲ့အလေးသိပြီးတဲ့ပူဇော်ကြောင်းပြုပြီးတော့အကျိုးတွေကိုရပါတယ်။ဒါကြောင့်မြတ်စွာဘုရားပူဇော်တို့ခန္ဓာမူလိုက်သည်။ဒါကြောင့်အရဟံပူဇော်တို့ခန္ဓာမူလိုက်ပြီးတော့မြတ်စွာဘုရားအရဟံပူဇော်တို့ခန္ဓာမူလိုက်ပြီးတော့မြတ်စွာဘုရားအရဟံပူဇော်တို့ခန္ဓာမူလိုက်ပြီးတော့မြတ်စွာဘုရားအဲဒီတော့နှုတ်သွင်းနေတာဘုရားလုံးသတိပဲအရဟံပါဠိလေးပါတော့ဘုရင်ရှားတာပဲမပါပဲလည်းပူဇော်ခန္ဓာပြီးတော့မြတ်စွာဘုရားပူဇော်ခန္ဓာပြီးတော့မြတ်စွာဘုရားဒီလိုလေးအာရုံနေတယ်ပဲ ဘုရားနဲ့ပြည်ဖြစ်နေတာပါပဲနောက်တစ်ခုကတော့အရဟံပုဂ္ဂအာရကပုဂ္ဂအာရဖြစ်လာတယ်ပထမကတော့အရဟံအရဟပုဂ္ဂနဲ့ဖြစ်တာအရဟကအရဟံအရဟဆိုထိုက်တာနဲ့ဥရောထုတ်ခန္ဓာမူလိုက်ဒုတိယအာရကဝေးတယ်ဆိုတာကတော့ကိလေသာညစ်ကြေးတော့မှဝေးတာလောဘအစရှိသောကိလေသာညစ်ကြေးတွေဘုန်းကြီးတို့ကိလေသာတွေလည်းပဲပြောနေတဲ့အခါကျဆုံးဆုံးလင်းလင်းပြောအောင်လို့ ကိလေသာ10ပါးကိုထည့်ပြီးတော့ဘုရားရှိခိုးရဒေါဘကိလေသာဒေါသကိလေသာမောဟကိလေသာမာနကိလေသာဒိဋ္ဌိကိလေသာဝိသိကိစ္စကိလေသာချိနာကိလေသာဥဒိစ္စကိလေသာအာရိကကိလေသာကြီးဟူသောကိလေသာမြေကြီးတို့မှကင်းဝေးစင်ကြယ်မှုဝေဒနာစွာဗျာကိလေသာ10ပါးအကုသိုလ်တရား14ပါးရှိတော့14ပါးကကိလေသာ10ပါးအဲဒီကိလေသာတွေအများအားဖြင့်ကိုယ် ကျိုးဆိုနေတာကကိစ္စ7ပါးနှုတ်တဲ့ကြ။နောက်မလို့ရှိရင်သဘောရောက်ရမယ်တော့မိတ်သွားရတယ်သူက။အဲဒီကညင်ကြီးတော့ကင်းဝေးစီတော်မူသောမြတ်စွာဘုရားပဲ။ဘာဖြစ်လို့ကင်းဝေးတော့ဆိုရှာအဟာသမရတ်ကိုရောက်လို့ဘုရားတော်တော်များဘုရားဖြစ်အောင်အထုတော်အဲဒီလိုပဲ။ဘာရဏခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုရှုပြီးတော့ဝိပဿနာဉာဏ်နဲ့စဉ်းတိုင်းဖြစ်ပြီးဝိပဿနာဉာဏ်စိတ်ကပြည့်စုံတဲ့အခါမှာ သောတာပတိမဉ္ဇဉ်ခွညာဖြစ်ပြီးနိဗ္ဗာန်ကိုမြင်မောက်ပြီနောက်ဆက်ပြီးအာထုတော်ကရာယမဉ္ဇဉ်ခွညာဖြစ်နိဗ္ဗာန်မြင်မောက်ပြီနောက်ဆက်အာထုတော်အနာဂါယမဉ္ဇဉ်ခွညာနဲ့နိဗ္ဗာန်မြင်မောက်ပြီနောက်တစ်ချိန်ဆက်ပြီးအာထုတော်အာရဒမဖို့ဖြစ်နိဗ္ဗာန်မြင်မောက်ပြီပြီးတော့သိကငင်းအာထုတော်ရောက်တာတရားဖြစ်ပါအဲဒါအရဟံသိကငင်းကြီးတော်မှာအင်းဝဲစီတော်မူရမြတ်စွာဘုရားတို့ယောဂတာ ဒီလိုကအငြိကျေးတွေမရှိဘူးမြတ်စွာဘုရားဒီကအငြိကျေးကင်းတယ်လို့မြတ်စွာဘုရားကလည်းပဲသူတော်တွေလည်းဒီကအငြိကျေးကင်းအောင်လို့တရားတွေဟောထားတယ်ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်တွေမှာသမထဘာဝနာကုသိုလ်ဝိပဿနာဘာဝနာကုသိုလ်ဆိုတာကျင့်ရအောင်အရေးအကြီးဆုံးကတော့ဝိပဿနာဘာဝနာကုသိုလ်ပါပဲဒွါရ6ပါးအာရုံ6မျိုးအာပြုပြီးတော့ရှိလက်သားတွေဖြစ်ပြီးတော့နေကြတယ် အဲဒါရကြောင့်ဒီကိလေသာတွေမဖြစ်အောင်ကိလေသာခင်းအောင်မြင်နိုင်ကြတယ်ပေါ်တိုင်းပေါ်တိုင်းယုံနာတယ်မှန်နေသိအောင်ဝိပဿနာရှိရမြင်နိုင်ကြတယ်ပေါ်တိုင်းပေါ်တိုင်းယုံနာနေတာဘာရောဆိုလို့ရှိရင်ဖြင့်သူကသူကကိလေသာတွေမြင်နိုင်ကြတယ်ကိလေသာတွေဖြစ်ပေါ်ခြင်းအာယုန်တွေပဲဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာဆိုရင်မြင်တာအကြောင်းပြုပြီးတော့လည်းလောဘဒေါသစသည်ဖြစ်တာပဲကြားတာအကြောင်းပြုပြီးတော့လောဘဒေါသစသည်ဖြစ်တာပဲ မြဲတဲ့အနေအားဖြင့်ချမ်းသာတဲ့နေရာချင်းပုဂ္ဂိုလ်သတ္တဝါအနေအားဖြင့်ဒီမှာဆွဲလမ်းပြီးတော့ကိလေသာတွေဖြစ်ပြီးတော့နေကြအဲဒီမြင်နိုင်ကြတဲ့သင်္ချာပေါ်တဲ့ယုံနာတွေအဲဒါဥပါဒနဲ့ခန္ဓာလို့ခေါ်တဲ့မရှိတဲ့ပုဂ္ဂိုလ်တွေမှာမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါမျိုးနဲ့ဆွဲလမ်းတယ်ရှိတဲ့ပုဂ္ဂိုလ်တွေမှာတော့မဆွဲလမ်းရှိတဲ့ပုဂ္ဂိုလ်တွေမှာတော့ရှိတိုင်းရှိတိုင်း ဖြစ်ပြသွားတဲ့သဘောတရားတွေသိတဲ့အခါမှာဆွဲလမ်းမှုမရှိဘူးမသိသေးရင်လည်းဆွဲလမ်းမှုတွေရှိတာပါသမာဓိညာအားကောင်းလာပြီဆိုတော့ဆွဲလမ်းရတဲ့ဟာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆင်းနေများဖြစ်ပေါ်ကြောက်ကြတယ်သိရတာထိုရှေးကမရှိလို့ပဲအခုရှိတော့ခဏမစဲဖြစ်ပြန်လာကြည့်တယ်ပဲအမြဲတမ်းသာဘာမှမရှိဘူးမမြဲကြားကြည့်တယ်ပဲမမြဲတော့ပေါ်ပြီးကြောက်ကြတော့ချမ်းသာရတော့ပဲဆိုရရှိမယ်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုအခုကလား လူတွေသတ္တဝါတွေအမြင်အားဖြင့်သေပြီးတော့သေပြီးတော့ပြန်လည်းချမ်းသာရှိမလားသေပြီးတော့တဲ့ဆိုတာနဲ့တရားကြီးနေသေးတယ်အခုရင်းကနေဖြစ်ပြနေတာကတော့များများပါပြီအနာများပါလို့ဆိုတာရသစ်မိတ်ရသစ်ကအချင်းကိုအချိန်ပေါင်းများစွာဖြစ်ပြတယ်အများကြီးပဲအဲဒါကြောင့်ဆန္ဒပြီးတော့ဆွနေမှုဆင်းရဲတွေပဲပြီးတော့ဒီလိုဖြစ်ပြနေကြရတဲ့အသက်ရှင်နေတဲ့ငါပဲအများကြီးကြီးနေတယ်ဆိုဆွမ်းလိုက်တော့ဒီလိုတော့မဟုတ်ဘူးဆိုတော့ခဏစောဖြစ်ပြနေတယ်ရှုလို့မသိတာအဲဒါရှုလို့သိနေတဲ့ခါကလား မြဲတဲ့နဲ့ဆန္ဒတဲ့ပုဂ္ဂိုလ်သားတော်မျိုးဆွဲလန်းခြင်းမရှိလို့ဥပါဒာနဲ့ကျင်းတယ်အဲဒီဥပါဒာနဲ့တကွကိလေသာတွေကျင်းအောင်လို့ရသော်ဗျာဥပါဒနဲ့ခန္ဓာ၅ပါးတို့အဖြစ်အပျက်ကိုရှုတယ်ဥပါဒနဲ့ခန္ဓာ၅ပါးဆိုတာကျင်းကျုပ်တဲ့ယုံနာတရားတွေပါပဲဖြစ်တာကတော့ကို6မျိုးပါပဲမြင်တဲ့ခါကလာဖြစ်တာတစ်မျိုးနားကကြားတဲ့ခါဖြစ်တာတစ်မျိုးနှာခေါင်းကနားတဲ့ခါဖြစ်တာတစ်မျိုးတရားကရတာဖြစ်တဲ့ခါဖြစ်တာတစ်မျိုးကိုယ်ကသိသိဖြစ်တာတစ်မျိုးစေကုသနာကြသည်ဖြစ်တာတစ်မျိုး6မျိုးပဲ အဲဒီလိုဖြစ်တိုင်းဖြစ်တိုင်းမရှိလို့ရှိရင်မြဲတဲ့ချမ်းသာတဲ့ပုဂ္ဂိုလ်သားတွေနဲ့ဆွဲလမ်းပြီးတော့ကိလေသာတွေဖြစ်ပွားတယ်။ပေါ်တိုင်းပေါ်တိုင်းရှိလို့ရှိရင်တော့ဓမ္မရင်းညာလည်းအကောင်းဓမ္မရင်းညာအကောင်းလာတဲ့အခါကျရင်ခန္ဓာကိုယ်ဖြစ်နေတာတွေပြီးတော့မိစ္ဆာတွေကအနာတ္တတွေပြီးတယ်။ဆွဲလမ်းခြင်းကိလေသာတွေမရှိတော့ဘူး။အဲဒီဆွဲလမ်းခြင်းကိလေသာတွေကျင်းအောင်လို့ဆရာဆရာကိုယ်တိုင်လည်းရှိပြီးတော့ဟောထားတဲ့အဲဒီဟောတဲ့အတိုင်းခုတရားတွေအားထုတ်ပြီးတော့နေရတယ်။ဒါဟာ ဝါဒနာနဲ့တကွဆောင်မရကိလေသာညီကြီးတော့ဆင်းရဲစင်ကြမှုနဲ့ဆက်ပြီးဟောရတာပဲတရားတတိသာဝကတွေကတော့တရားအားထုတ်လို့ရဟန္တာဖြစ်တဲ့အခါကာလမှာကိလေသာညီကြီးတော့ကျင်းပါတယ်ဒါဆိုဝါဒနာမကျင်းဘူးတရားမှာတော့ဝါဒနာပါကျင်းပါတယ်ကိလေသာရှိစဉ်ကလေးအလာလေးထုံဝါဒနာလေးတွေကျင်းသွားတယ်တရားတဲ့ကာလကတခါကြီးတကူကစာကိလေသာရှင်းတော့ရဟန်းဖြစ်တရားတွေအားထုတ်ပြီးတော့ ကိလေသာတွေကျင်းပါရဟနာတော့ဖြစ်နေတာဒါကဝါရဏမပြောက်ဘူးသူကစောစောတည်းသင်္ကန်းသနာစကားတွေပြောလို့ပြောလို့ပြောတာရှိနေတော့အဲနောက်အကြောင်းပေါ်လာတဲ့အခါကျရင်ဝါရဏနဲ့ကသင်္ကန်းသနာစကားတွေကိုပြောလို့ရှိတယ်တကယ်တော့ပြင်းမာတာလားဆိုပြင်းမာတာလားမဟုတ်ပါဘူးသူကဝါရဏနဲ့ပြောတာအဲဒီတော့ရှိတာပဲအဲဒါကြောင့်ဉာဏ်နာပုဂ္ဂိုလ်တွေမှာတရားလို့လို့ကိလေသာကျင်းမြင်မယ်လို့ ဝါဒနာတော့မกินသေးဘူးဘုရားမြတ်စွာဘုရားမှာတော့ကိလေသာတွေမဟုတ်ဘူးဝါဒနာပါกินပါတယ်ကိလေသာမိဖြစ်တဲ့ဝါဒနာတွေအလေးထားတွေกินပါတယ်အဲဒီလိုกินတဲ့မြတ်စွာဘုရားရှိခိုးကြအောင်ပြုကြအရဟံဝါဒနာနဲ့တကွကိလေသာအငြိကျေတော်မှာကိဝေစေတောင်းဝေဒမြတ်စွာဘုရားအဲဆိုရမယ်အရဟံဝါဒနာနဲ့တကွ ခြေရသာညီပြေတို့မှာသင်ဝေသင်ကြရမူဝေသောမြတ်စွာဘုရားအရဟံဘာဝနာနဲ့တကွာခြေရသာညီပြေတို့မှာသင်ဝေ ဆုံးတာမဲ့ဆုံးတာလည်းအဖြစ်တည်းတရားရှုပြီးတော့အငါတဖို့ရောက်တော့ဘုရားဖြစ်သွားတယ်။အဲဒါလည်းသူတို့လည်းကိလေသာညစ်ကြေးကင်းရအောင်လို့တရားတွေဟောဟောတဲ့အတိုင်းအခုဒီမှာဘုရားထုတဲ့ပုဂ္ဂိုလ်တွေအပြင်အားထုတ်နေရတာအမှန်ကောင်းတယ်။အဲဒါတရားအားထုတ်ခင်လည်းအာပြုလိုက်ရင်သိသွားတယ်ဆိုဘုရားနုတိမေတ္တာဆိုအတုပါအာဘုရားနုတတိဘုရားကုံအာပြုခြင်းမေတ္တာမေတ္တာဘာဝနာပွားများခြင်းဆိုတာတရားအားထုတ်ခင်လည်းပဲအားလေးကနှလုံးသွင်းကောင်းတယ်ဆိုပြီးတော့သင်ကြတာ ကြာကြီးတော့မဟုတ်ပါဘူးခဏပါတရားကုံနဲ့အာပြုတရားကုံအာပြုတော့အခုတရားထုတ်တဲ့ပုဂ္ဂိုလ်ကဟောတို့လဲညဇာပြားလိုပဲညဇာပြားဟောထားတဲ့တရားညဇာပြားကိုလည်းအာရုံထားတဲ့နည်းညဇာပြားအလိုတော်ရတယ်တို့တရားထုတ်ရတာပဲတရားလည်းပဲဝါနာနဲ့ဝါကိလေသာညင်းအောင်လို့တရားထုတ်ရတရားထုတ်ပြီးတော့သွားတယ်ဒါတော့အထုတ်ရတာပဲအာပြုတော့တရားထုတ်ရစိတ်ထက်တာပါမေတ္တာဘာဝနာကချမ်းသာပါစေချမ်းသာပါစေနှလုံးသား ချမ်းသာပါစေချမ်းသာပါစေလုံးမင်းတော့ကိုယ်ပါလည်းချမ်းသာကြည်နဲ့သူများလည်းချမ်းသာကြည်နဲ့ကိုယ်ပါချမ်းသာပါစေလုံးမင်းတော့အဲမိမိလည်းဘေးအန္တရာယ်ကျင်းဖို့ရတယ်။ဒါကြောင့်အဲ့ဒါလုံးမင်းပြီးတဲ့ကလားဆရာအထုတ်ရတယ်ဆိုတာဆိုတာဆရာရဲ့ညွှန်ကြားတာအတူချုပ်ပါပဲကျေတော့မဟုတ်ပါဘူး။အရေးကြီးတာကဘုရားကောင်အာမိကပို့ပြီးတော့အရေးကြီး။ရာအထုတ်ကဘုရားဘုရားလုံးတော်ဘုရားအထုတ်လာခဲ့တာပဲဘုရားလုံးတော်ဘုရားလည်းမဟုတ်ရှေ့လျှောက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင် လက်သင်ခြင်းနဲ့ကဘာသင်္ကလာပါဒဆရာတရားလို့ပါရမီဖြစ်ခြင်းလားအဲဒါဖြစ်ခြင်းပြီးတော့ဘုရားဖြစ်သွားဘုရားဖြစ်ပြီးတော့ဘုရားကိုယ်တိုင်လိုသက္ကတဝါလေးဒီလိုကကျင်းချင်းပြီးတော့ချမ်းသာရအောင်ဟောထားရတယ်အဲဒီဟောခဲ့တဲ့အတိုင်းတို့အခုတရားထုတ်နေရတာပဲအောင်ပြုပြီးတော့အားထုတ်တော့ထက်ထက်ကံလားအားထုတ်နိုင်တာပေါ့လေဒါအဲဒီတော့အားထုတ်ကြဖို့ပါပဲအဲဒီတော့ ဘုရားကအာမိတဲ့ဘုရားနဲ့ပဲဒီမြတ်စွာဘုရားအာထုတယ်လို့ပဲမြတ်စွာဘုရားရဲ့လိုတော်ရကျုံနာလို့အဖြစ်ပြပြီးအောင်အာထုတဲ့နည်းအဲဒီနည်းတွေကိုအာထုခြင်းအဖြစ်ဒီလိုသာကျင်ဝေးတဲ့အရဟတမေအရဟတဘုရားရောက်နိုင်တယ်အဲဒီလိုရောက်အောင်ခုရှုမှပြီးတော့နေကြတယ်သို့ဖြစ်သောကြောင့်မြေသာနာဖြစ်တိုင်းဖြစ်တိုင်းနာလေးရှုတော့အဖြစ်ဝိပဿနာဉာဏ်နဲ့စဉ်းတိုင်းတိုးတက်ပြီးတော့အရိယာမဉ္ဇဏ်ပညာနဲ့ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမြတ်မပြုရ ပြရပါစေလို့ဆုတောင်းပြီးကြလားအာထုတ်ကြမယ်အဲဒီလိုအာထုတ်ခြင်းဖြင့်မိမိတို့လိုရှိရသောသောကီလောကုတ်တရားကောင်းရင်ချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။